ဒီနေ့ကအမျိုးသားလေးယူရိစာကြီးဆိုပြီးတော့ရှင်ဟန်းဖြစ်ရောက်သွားတယ်ဆိုရက်ပပ္ပစတိဆိုရက်ဒီကလုံးကနေပြီးတော့ပပ္ပကြာပပ္ပကြာလေးပပ္ပချီတနုပိစာအဝဝကိုဆွန်ထားပြီးတော့ ဆင်းရဲခြင်းအကြောင်းကိလေသာတွေကိုကိလေသာအပူတွေငြိမ်းမှုရာအဲ့ဒီပူတွေပြင်းထန်ငြိမ်းကြရာဌာနသင်္ကန်းရောက်မှာကန့်နေခြင်းဒီလိုနဲ့ကန့်နေခြင်းဆရာကျင့်နေခြင်းပြီးတော့ကိလေသာတွေကိုထွက်ခွာစီခြင်းဆိုတဲ့စကားနေပြီးတော့ဒီຫນွယ်ဆက်ပြီးတော့ပပ္ပတိက သဗ္ဗိဒဆိုတာပုဂ္ဂိုလ်ဟောပေါ်လေတော့လူကြီးကဝါဝအထွန်ထားပြီးတော့ပြိတ္တာဘုရားအပြင်းထန်ကြီးတော့ကိုရအဲ့ဒီအပြင်းထန်ကြီးတော့ရဆန္ဒသင်္ကန်းကြောင့်မှာအပြင်လူမျိုးနဲ့အောက်ရောက်နေထိုင်သူဆိုတာအသွင်ဆောင်ဟာကြီးမြတ်တဲ့အသွင်ဆောင်လိုက်တာဒါတော့ ဆိုင်ရာဒီဟာအကျင့်တွေပါဣဒဓမ္မတွေပညာအကျင့်တွေဖြစ်မကြည့်ရင်ကိုယ်ရင်းကကိလေသာတွေကနည်းနည်းမှခွာမပေးဘူးကြည့်တဲ့အခါကျတော့သူတို့ကွာခွာသွားတာပဲဖြစ်ခွင့်ရပဲနဲ့ကွာခွာသွားတာနေထုတ်လိုက်တာပဲအဲကြတော့ပပတိကအညီတရားပြောင်းသွားတယ်ဒါအကျင့်ဆောင်ရဟမ်းမှသူတွေသာခွာထုတ်နိုင်တာ ကိလေသာခေါ်နိုင်တယ်ဆိုလို့ရှိရင်ကိလေသာတွေကိုနေနေတယ်ဆိုတဲ့အဓိပ္ပာယ်လည်းရတော့နေရင်းဖြစ်စီတယ်ဆိုတဲ့အဓိပ္ပာယ်ပါဠိပိတ္တမြည်တယ်လို့ဘိက္ခုလည်းမြည်တော့တာပါအဲဒီဘိက္ခုကဝိနည်းတော်အရာဖြစ်လာတဲ့ဘိက္ခုတက်တက်တယ်ဟုတ်ဘူးဒီသဘာဝနာတရားပွားလို့ရှိရင်ပွားသူကလည်းရဟာဘိက္ခုစီဝင်လာကြီးပဲဆိုတော့ပြောတော့ပါတယ် မြေကမြေသမီးတွေအတက်ဆရာပါပဲအားပြည့်တဲ့ခါဖြစ်ပါတယ်ဆိုဒီကျင့်နေကျင့်နေလို့ရှိရင်မကျင့်ရင်ကိလေသာတွေကပူတော်လဲအပူတွေကြွလာတယ်ကျင့်တဲ့ခါကျတော့အပူတွေတစ်ချိန်ရော့ရော့ရော့ရော့သွားတယ်ပါအဲလိုအပူကြီးရော့သွားငြိမ်းသွားပြုလုပ်တတ်တာမလို့သမဏဆိုတာပါလေ အဲ့ဒါကြီးပြောခဲ့ပါတယ်တော့အကျင့်ဆောင်သမဏဆိုရင်အကျိုးရလာကတော့ကိလေသာရင်းလည်းရင်းအကျိုးရရတယ်ဆိုတော့ပြောတော့ပါတယ်သမဏဆိုလို့ရှိရင်လည်းသမဏဓမ္မရှိရပါပါပဲသို့မဟုတ်လို့ရှိရင်အညီခံတက်တာလောက်ကပြင်တော့သမဏဓမ္မဆိုတာက သိက္ခာ၃ရရှင်ဤဥပ္ပံကိုပထမဆုံးလေ့လာပြီးတော့သိပြီဆိုလို့ရှိရင်သိက္ခာ၃ရကိုသိကြကြရှင်းရတယ်မဖြစ်ရင်ကိလေသာတွေကအပူတွေကမရောဘူးအကုသိုလ်တွေကမရောဘူးရှင်းတော့ရှင်းတဲ့လောက်ကိလေသာတွေရော့ရော့သွားတယ်ငြိမ်ငြိမ်သွားတယ်လက်တွေ့ရှင်းမှာအဲ့ဒီကမဏဓမ္မရှိလို့ရှိရင်အကျိုးရလက်က သမဏစုခဣတိတာရင်းချမ်းသာအဲ့ဒါရောက်တော့တာပဲသမဏအညီခံပြီးတော့သမဏအကျင့်မကျင့်ဘူးဆိုလို့ရှိရင်တော့သမဏဒုက္ခမရဘူးပဲဒီလိုဆိုလို့ရှိရင်ခံရတဲ့ယဟန်ဘုရားဟာပါမအတိတ်လည်းမရှိပါဘူးအဆောင်စားအတိတ်ပဲဖြစ်တာပါဟုတ်ဆောင်သမားရှင်းပါတော့ သမိကံရဲ့သမဏပြီးတော့ပူရှံသမဏတိကတိစီရဲ့ပစ္စည်းတွေကခံယူပြီးတော့အလုံးလည်းမဲ့သမဏပေါ့လေဟိုကဘာရရသမဏအပူရှံနဲ့အလုံးလည်းမဲ့သမဏသမဏတွေပေါ့ညနေတော့သာသနာဟာထုံးတော့တယ်မထုံးတော့ဘူးဖြစ်နေတာ ခုလက်ရှိကရဏာရဲ့ပြည်ထားဖို့အချက်ပါပဲလို့အဲ့ဒါကြီးကဘယ်မှာသွားပြီးတော့တောင်းအောင်နေရှင်းတယ်လဲဆိုတော့မွေးထားတဲ့ဆရာကြီးကတောင်းရှိတယ်မွေးထားတဲ့ဆရာကြီးကသူတို့ကိုယ်လည်းကောင်းကောင်းမဖြစ်တပည့်ကိုလည်းပဲကောင်းကောင်းပပိဋကအစစ်ဖြစ်အောင်ဒိက္ခုအစစ်ဖြစ်အောင်သဗ္ဗနာအစစ်ဖြစ်အောင်ပေါ့လေ မြတ်စွာဘုရားဆုဆုံးမတဲ့အတိုင်းဆုဆုံးမဖို့အရှင်းမရှိရှိနေမယ်လို့မလုံလောက်လို့သမဏကြီးဖုံးပွားသွားတာဆိုတာဒီမှာသွားပြီးတော့ခောက်ချကြပါလေစိတ်စိတ်ကတော့တတိတွေတောင်းခံမွေးပြီဆိုရင် မွေးတဲ့ဆရာဟာတပည့်ပိုရှံတပည့်မရှိအောင်သာသနာအလုပ်လည်းပဲတပည့်မရှိအောင်ဖုံးပွားတဲ့တပည့်မရှိအောင်လို့စိတ်ပိုင်းဆိုင်ရာပြုပြင်ပေးတဲ့အဘိဓမ္မိကဒိဋ္ဌိဆရာပေါ့ကိုယ်ထုတ်ဒီလိုအချိုးရကြ အပူတည်တည်ဖြစ်ဖို့ရာအတွက်နေနည်းထိုင်ပြီးမိနည်းသင်ကြတဲ့နည်းတို့ဥပ္ပစ္စေဘောဉာဏ်ကတော့ပုဂ္ဂိုလ်နှစ်ဦးရှိရပါတယ်သူရဲ့တာဝန်ရသူ့ဘောလေနှစ်ဦးရှိရပါတယ်ဒီနှစ်ဦးရှိတာကသာသနာ့ဘောင်ရောက်လာမိမိတို့တကယ်ခေါင်းလောက်ပြောခဲ့တဲ့အတိုင်းပါသာသနာမှာအပူဆောင်ဖြစ်နေတယ်ဟုတ် လုံးလည်းမဖြစ်စေဘူးဟုတ်ပါဘူးဖြစ်စေဘူးဒီတော့တန်ခါပေါင်းရက်ဆက်ကစပြီးတော့စိတ်နဲ့စိတ်ဓာတ်ကြည့်ကြည့်နေဆရာလည်းပဲသူ့ထံရောက်လာတဲ့တပည့်ကိုစိတ်နဲ့စိတ်ဓာတ်နဲ့ပတ်သက်တဲ့အလေးအဖြေလုပ်ကြတယ်ကဝိနည်းတို့ထံဥပ္ပဒေထံရောက်တဲ့တပည့်ကိုလည်းပဲဥပ္ပဒေဆရာက ဝိညာဉ်နဲ့စတဲ့ပါလေအလေးရှိလေနိုင်ငံစင်းတဲ့ຢာလေးပါလေဒါလေးဒါလေးပြောပြလိမ့်မယ်ဒါတော့သမဏပဲပြောပါပြောလို့ပြောပါမပြောဘဲနဲ့သင်္ကန်းပတ်ပြီးထားပြီးလွတ်တာလို့ရှိလို့ဒီမှာအဲဒါတာဝန်ရှိသားပြီဆိုလို့ရှိရင်တာဝန်ရှိပြီနဲ့ဒီတပည့်တပည့်ကောင်းလေးကိုရှိအောင်ပေါ့လေနှစ်ပါးရှိပြီးတော့ဆောက်ရှောက်ဖို့ဒါရှိပါလား ဒါဒီဆရာတော်ကိုထားယူလို့ရှိရင်ဆရာတော်တပြည့်ပေါ်မှာရှိအောင်လို့ဒီလိုကရေးပါတယ်ကွာအရှိခိကဒီတပည့်မွေးလို့ရှိရင်အဲ့ဒီဆရာများအဲ့ဒီသဘောထားလို့ရှိတယ်ဘုရားသာသနာမှာဒီနေ့ ဘုရားသာသနာရေးကိုခိုလုံတဲ့ပုဂ္ဂိုလ်ကြီးအဖို့ကိုလုံးစိတ်တိုးရိုးလုံးအပြည့်နာရှင်အပြည့်နာစာကြီးတဲ့တိုင်ရှင်းဒီကြီးစီရေးပါစိတ်ဓာတ်ပြည့်စုံတဲ့အခါမှာတော့ဒီလိုစိတ်ကြီးစီထားမျိုးဟာဒီလိုအပြုအမူမျိုးအပြောဆိုမျိုးဟာစိတ်ကြီးစီထားမျိုးဟာဒါပြုတင်တဲ့ ဒီလိုသိနေသိထားပြီးတော့မပြုတ်တင်ဘူးဆိုတာကပြောရပါမယ်ဒီနည်းဆိုင်ရာလည်းပဲဒီလိုကိုအပြုတ်ကိုလှုပ်ပြုတ်ဟာဝိနည်းတော်နဲ့လျော်တော့အပ်တယ်အဆက်တယ်ဒါကတော့ဝိနည်းတော်နဲ့မလျော်တော့မအဆက်ဘူးဆိုတာဒါတော့ပြောရပါပဲသံဃာဘဝင်လာပြီဆိုလို့ရှိရင်တော့ဒါတော့ရှိရပါပဲကွာဒီတော့ သူ့ပုံလောကမှာတတိယတယောက်နဲ့တက်တုံလာလေးလာတော့သာသနာ့ဘုံရောက်တဲ့အခါမှာဆရာနှစ်ပါးကညှက်ပြီးတော့ပေါ့လေဒီလိုစိတ်ကြီးစိတ်ခါကကောင်းတယ်ဘုလိုစိတ်ကြီးစိတ်ခါမကောင်းဘူးမသိဘူးဒီလိုပြုမှုကတော့အသက်ပါတယ်ဝိနည်းတော့ခွင့်ပြုတယ်ဒါကတော့ဝိနည်းတော့ခွင့်ပြုလို့အသက်ဖို့ဆိုတာပါနှစ်ပါးညှက်ပြီးတော့ပြောလိုက်တော့သူ့မှာတော်တော်လေးအခက်အခဲကြုံသွားပါတယ်ဒီလိုသားလေး အခုကာလသုတ်တရေကဒီလိုအရှင်သာမြင်မတဲ့ပုဂ္ဂိုလ်တွေကတက်တော့တက်တာလေးနဲ့သူတို့ဘဝသက်ကလာရတော့အခုလိုတရားမျိုးအထုဆပါဆိုလို့ရှိရင်တော်တော်အချင်းကြပြီးတော့ပါတယ်တိတ်ချုပ်ချလို့အာရှိတယ်တိတ်ချင်းကြလို့အာရှိတယ်ဆရာကြီးကတိတ်ချင်းကြတာပဲဆိုတော့အဲ့ဒီလိုမျိုးစိတ်ကြီးချော်သွေးပြီးတော့ စိတ်ပြည့်ပြီးတော့တချို့ရဲ့နိုင်ငယ်ချင်းစိတ်ဓာတ်ကဆက်သွားတာလည်းရှိပါတယ်စိတ်မပါတော့ပါနဲ့လုပ်ရတာလည်းရှိပါတယ်ကွာဟုတ်ရဲ့နိုင်ငယ်ချင်းမှာလည်းတရားရဲ့အကျိုးကမပေါ်တော့ဆွဲအားကမကောင်းသေးဘူးဆိုလို့ရှိရင်တော့ဒီလိုကြည့်ကြည့်နေတယ်လူဖြစ်တတ်တယ်ဒါတော့သဘောထားပဲဒါကုဏတတိသားလေးဟာအဲ့လိုအကျဉ်းချပြီးတော့သူ စိတ်ကူးတွေပေါက်လာတယ်စိတ်ကူးတွေဖြစ်လာတယ်အဲဒီစိတ်ကူးတွေလည်းဆက်ပြောပါတော့အော်ဘုရားမြတ်စွာသာသနာမှာဒီရဲ့စိတ်ရှင်ရာရတ္တမောပြိဋ္ဌာတွေဝေရဝိနည်းဆက်ရအောင်လို့ထိရှိရတာဝိနည်းလာပါလားဝိနည်းရတယ်ဒါအတ္တဓမ္မဖုဆိုတာပေါ့လေ ညီကြီးနဲ့ဆက်ပြီးတော့ကိုယ်ထုတ်ဒီမျိုးကိုထိသိရတဲ့အလုပ်ဟာဝင်လေးစားပါလားတဲ့သူကကြီးတယ်ကြီးရဲ့ကြီးတယ်ပါပဲဘာဖြစ်လို့လဲဆိုတော့လူပေါင်းလောကမှာတက်တော့တက်တော့နေလာတော့အချိန်ကြီးနေတယ်ရုပ်တည်းရဲ့သာသနာ့ဘောင်ရောက်လိုက်တယ်ဆိုတော့ဘဝကအချင်းကြောင်းလဲသွားပြီးဖြစ်လာတော့နည်းနည်းထူးခြားတော့အတော်ထူးခြားတော့တာပေါ့ ရေထဲမှာဖြစ်ရေတွေငါးတတ္တဝါတွေဟာရေထဲမှာသူကသူလိုအပ်တဲ့အောက်ဆီဂျင်ကအပြည့်စုံရတယ်တော့အစစရတွက်နေဖြစ်တဲ့ဖြစ်ချတာလည်းပေါ့တောနိုင်လာတယ်ရှိတာပေါ့ရေထဲကနေပြီးတော့ကုန်းပေါ်ရောက်တဲ့အခါမှာလိုအပ်တဲ့အောက်ဆီဂျင်ကမဲ့သွားတော့ဖြတ်ဖြတ်ပြီးပဲအနည်းနဲ့ဆိုင်နေဖြစ်သွားတာပဲ။နောက်လိုပါပဲဆက်တောက်တဲ့တာနဲ့ရေးလာခဲ့တဲ့ဒီဘုရား တကယ်ပြီးတော့ရဟန်းဘုရားအဲ့ဒီလိုရုပ်ဖြစ်ရောက်သွားလို့ရှိရင်ဒီထဲမှာရှိဒီလေးငါတ္တဝါဟာကုန်းပေါ်ရောက်သွားလို့ဖြတ်ဖြတ်လူတဲ့ခံစားရလို့ဖြစ်သွားလို့ဆိုတာစာထဲမှာလည်းပြတော့ပြထားပါတယ်ဖြတ်ဖြတ်လူသူကခံစားတော့တက်တော့လက်ကရည်သာခိုးပြီးတော့နေတဲ့ပုဂ္ဂိုလ်တွေပေါ့သာသနာ့ဘုံရောက်စားမှာတော့ ဆန္ဒတဲ့ပုဂ္ဂိုလ်ရှိရှိတဲ့ပုဂ္ဂိုလ်ရှိရှိလူပေါင်းလောကကခြောက်ရှိရှိနေတဲ့အခါလေးရုပ်ပြေမရတော့အသိရှိချက်ပြီးတော့ဒီမရှင်းပါလို့သာသိကြပါလေခုခေတ်ကရှိတယ်ခုခေတ်လည်းရှိနေတာပါပဲစက်ကစီတော့သူကညှိညှိကြတယ်အာဒုက္ခမုဋ္ဌိဒုက္ခမပတ်လို့ဆိုတော့ ငါဟာဆင်းရဲမှလွတ်မြောက်လို့လို့ရှင်ဟာရှိခံလိုက်တာဒီသာသနာကလည်းပဲမိမိရဲ့လက်ကလေးဖတ်ဖို့ရနေရာတော့မှမသင်ရှားပါတော့လားဝိစာရဲ့ဖတ်ဖို့နေရာတော့မှမရှိတော့ဘူးသင်ရှားဖို့ဆိုတာပေါ့တိတ်ပြီးတော့အကျဉ်းချနေပါအိမ်မှာပေါ့လေလှုပ်လှုပ်ရှားရှားနဲ့ရက်တည်ပြီးတော့ ဆင်းဒုက္ခကလူရောက်ဖို့ရလူရောက်ဖို့ရဆက်နေပါလေတဲ့မိမိကိုယ်တိုင်လူဆက်တော့ဒီဖက်မှာသိမှာပဲဆိုပြီးတော့ဒီလိုစဉ်းစားတယ်ကွာစိတ်တက်ပြီးဒီခါလေးဒီလိုဟောကြတော့လေတော့ငကောတတ္တတရားရှိတဲ့ပုဂ္ဂိုလ်ဟာအဲ့ဒီခါမှာတော့တတ္တတရားပြည့်ညတ်သွားတော့ဆန္ဒရတယ်ဆက်ပြီးတော့သာသနာ့ဘုံမှာနေဖို့ရဆန္ဒလည်းရှိတော့ဆန္ဒမရှိတော့ စွန့်ရင်းတဲ့သတ္တိဝိရိယလည်းရှိတော့နောက်ဆုတ်လာပါလေဒီလိုဖြစ်တာအခုဖြစ်တဲ့အဲ့ဒါလေးရှိတာပါပဲဒီဘဖြစ်ဒီဘတရားရည်နဲ့အထုလို့တရားရဲ့အကျိုးတွေကြည့်ပြီးတော့တရားပေါ်မှာမြန်လို့တဘိုးထားပြီးတော့သာသမီတွေလည်းပဲမိမိတို့ကိုဖြစ်စေခြင်းနဲ့ဒိဋ္ဌာပုတ် စိတ်သာရောက်တဲ့သာသမီတွေဟာဒီရောက်တဲ့ကအကျဉ်းချပြီးတော့မိဘတွေပေါ်မှာမကျေနပ်ဖြစ်ကျိုးလည်းထွက်ပြေးတာလည်းရှိတော့တယ်ရှိပါတယ်။သာသမီရဲ့အရင်တရားထုတ်ပြီးပြီဆိုလို့ရှိရင်အလားတူပေါ့လေ။တရားအကျိုးကြီးဒီလားလည်းပြီးတော့ညာလို့တန်ဖိုးထားပြီးတော့မိဘတွေကိုအကောင်းဆုံးကျေးဇူးဆက်ခြင်းဆိုတဲ့အနေနဲ့မိဘတွေဒေသနဲ့ဆက်သွယ်ရေးခါရောက်ဖို့ဒီရောက်တဲ့ခါကျတော့ ။ဒါကယောဂဟုတ်လို့ဆလာပြီဆိုလို့ရှိရင်စိတ်သာပို့ပြီးတာသမီးတွေကအတော်မကြည်မနှောက်ဖြစ်တာစိတ်ထဲရတော့ဆဲတယ်သူတို့ပို့လို့ကရိတ်တာရောက်တော့ဒီမှာဆဲရတယ်ဆိုတော့အဲ့ဒီလိုဖြစ်တာ။စာပိုင်းမှာတော့ဒီလိုပေါ့။ဟုတ်ကိုလာကရေပါလေတော့တွက်လက်ရှင်ရှင်ရှင်ပြတယ်အကုန်းပေါ်ရောက်တဲ့ခါကျတော့ဆက်ဆက်ပြီးဆိုတာကဒီကကျတော့မကြည်မနှောက်ဖြစ်တာပဲ။ ရှင်းရှင်းကြကြခိုင်းတဲ့ဆရာကြီးကဘာလဲမကျေနပ်ဖြစ်တာဒီဆရာသိသိကြတာပဲဒီဆရာလည်းတော့ဉာဏ်ကြပါဘူးဆိုတာပါပဲအဲ့ဒီလိုပဲဒီကနေလည်းဝေဖန်နေတာပါပဲဒီနည်းနဲ့ပဲတရားမလက်တော့ဘူးဖြစ်သွားတာထွက်သွားတဲ့အစီအစဉ်ဖြစ်သွားတာပဲဖြစ်သွားတာဒီရဟန်းစိတ်ကလေးဟာအဲ့ဒီချိန်ကစပြီးတော့သူဟာ ပြင်းကြီးကြမ်းပိုင်တန်ငယ်ရင်ဖြစ်သွားတယ်ဆိုတော့ဥက္ကဋ္ဌိတဒီနေရာဆိုလည်းလက်သမောမောအိမ်တို့ပြောနေတာပါလေပြီးတော့အနတ်ပြီးတော့ဒီတရားထုတ်တဲ့လုပ်ငန်းနဲ့ဝိနည်းပညာရေးလုပ်ငန်းပါပါဒါလည်းပဲမပျော်မွေ့နိုင်တော့ဘူးကမ္မထာတရားကြီးကျင့်သုံးခြင်းအတွက်ဒီ စာပေလေးပါတွေကိုကြည့်ရတာကိုစိတ်သုံးကြီးတွေကိုမှတ်သားရတာကိုအဲ့ဒါကြီးလည်းပဲသူမရွတ်ဖတ်နိုင်တော့ဘူးရဲ့ဒါတော့ကောင်းရဆက်လာဖြစ်ရေးအတွက်တိကျတဲ့ညွှန်ကြားချက်အတူလေးတွေပေါ့စပုတ်ကလေးတွေပါလေးဒီအဲ့လိုရတော့ကသူမတင်ကြဖြစ်တော့ဘူးတဲ့ကြည်တော့ပြိသွားတယ်လူဖို့ အပိဓာရီလည်း၆ခန်းတော်တယ်ဓမ္မယတန္တနာကတော့ကိုယ်မှလည်းပဲအကျိုးကြီးပေါ်လာတယ်ကျော်ဖြင်းနေတာအလတိယသူကတော့ကြီးကစီကြီးတော့တာပဲလေသူကတော့ဟင်းဒါကြောင့်မဟုတ်ဘူးကရှုပရိခေရောတာပဲရလာတယ်ဒီလိုလုံးပေါက်လာတယ်ဒါကတရားအထုတ်နိုင်လို့စိတ်ဓာတ်ကြီးကျဆင်းပြီးတော့ဗောလေ သူဖြစ်ဖို့အစဉ်လေးပါပဲတော့အဲ့ဒီခါမှာသူ့ကိုရှင်ငယ်များကသာဝဏေငယ်များကပေါ့ငါရှင်သင်ဟာရုပ်ဆိုလည်းပဲဒီလိုပဲကြံမိုင်းနိုင်ပြီထိုင်ဆိုလို့ရှိရင်လည်းပဲဒီလိုတစ်ဆိုင်နဲ့ထိုင်ပြီးတော့ကြံမိုင်းနေတယ်ကြည့်ရတာလည်းပဲချွတ်တော်တော်ကြီးပေါ့လေ အသားဝါယောဂါပေါ့ဒီခုကလည်းကျင့်တဲ့ဆရာတွေတူပါတယ်အဲဒီယောဂါလည်းဖြည်းဖြည်းပိန်ချုပ်ပြီးတော့ပေါ့လေဒီမျိုးတစ်ခုရာနာကြီးရဲ့ကြည့်နေတာအကြောင်းပါတော့နဲ့နေတဲ့ခါကျတော့အကြောင်းဆုံးပြီးရှင်းပြတာကိုဟွဝေလို့ဒီရောတော့ပြောတော့ပေါ့လေဆိုတော့ဒါကချောင်ချောင်ရှိရှိနဲ့ပေါ့လေတက်တော့တဲ့တာနဲ့ရာဇရာကိုအထုတ်လို့ဖြစ်မလားဆိုပြီးတော့ပေါ့လေ ရှင်ရပါလူရောက်လို့တဲ့ရည်ချက်ဝင်လာတာပေါ့လေကိုထင်လို့မဟုတ်တော့ဘူးတဲ့ဒီကြတော့တမျိုးဖြစ်နေပြီတဲ့ဒီတော့မှအကျဉ်းချမိနေပါပြီတဲ့ကိုယ်လေးကိုသူကဖြေပြပါတော့အဲဒီခါမှာခုနကိုယ်လေးကသူ့ရဲ့တရားပြဆရာနဲ့ဝေးတင်ကြတဲ့ဆရာဥပ္ပဇ္ဇီခံဖို့လို့ တရင်ပို့တာဆောက်ဆိုင်အဆောက်ဆိုင်ရတာပေါ့ဆရာဥပဒေတွေကလည်းပဲသူ့ကိုခေါ်ပြီးတော့မြတ်စွာဘုရားဆံဖို့ခေါ်ပြီးတော့မြတ်စွာဘုရားပြည့်ရဲ့ဆံခါမြတ်စွာဘုရားနဲ့အမေးဖြေပြည့်လို့တက်တာကိုရသွားပုံလေးပေါ့လေအဲ့ဒါကြီးတော့လုပ်ငန်းရှင်ကဆွေးပြီးတော့ရှင်းရပါမယ်ဆရာကမြတ်စွာဘုရားရဲ့ဒီယဟန်တိဟာ မြတ်စွာဘုရားရဲ့သာသနာဟာကြီးကြံပိုင်တန်ခိုင်နေဖြစ်နေပါလေသာသနာဘုံမပြောဘူးပေါ့ဒီလိုမြတ်စွာဘုရားကယဟန်အဲ့ဒီတိုင်ပဲလားလို့မေးတဲ့အခါမှာဟုတ်ကြောင်းကိုခံပါတယ်။ဘာကြောင့်ဒီလိုဖြစ်ရတဲ့တော့ဆိုတော့ခီကြောင်းကုန်ရှင်ပါလေ။ရှင်ရမှာသူလူရောက်လို့လည်းအနေနဲ့ယဟန်ပြလာတယ်။ ရဘွားရောက်လာတဲ့အခါကျတော့ဆရာနှစ်ပါးကပြတ်ပြီးတော့ဆုံးမလိုက်တာပေါ့လေဒါကြတဲ့ကိုလက်တောင်မှမဆန့်တာအောင်ပေါ့လေအချင်းချင်းသူနေသွားလို့လူထက်တွေစိတ်ကြီးပေါက်သွားတယ်ဆိုတဲ့အကြောင်းပေါ့လေဟုတ်တရားလည်းအမှန်ထုတ်နိုင်ဘူးဝိနည်းလည်းမတင်ရနိုင်ဘူးစံပိုင်ပြီးတော့ပြီးတော့ဒီလိုဖြစ်နေပါတယ်ဆိုတာပေါ့လေအဲဒီလိုရှောက်ပြတဲ့အခါပြီးတော့ဒီဖက်တော့သူထွက်ပြီးတော့အရှင်ရလည်းမရဘူးသူသားတော့မယ်ဆိုတာစိတ်ကြီးတွေရှိပါတယ် ဆုံးလဲဆုံးသက်ပြီးပါပြီတဲ့ဒီဆက်ခုရရသော်ရလျှောက်ထားကြပါလားကိုယ်နဲ့နှုတ်နှမျိုးနဲ့ပေါ့လေဒီနည်းသိခါကုန်ပြီချုပ်ဖို့ပြီးမှလည်းကြောက်ပြီးတော့စိတ်နဲ့စိတ်ကပြည့်နေရဆိုတော့စိတ်ကတိတ်ဆုံပြီးတော့တိတ်ဆော်ပြီးတော့ဇာတော့မောဟကိလေသာတွေလည်းဝင်မှကြောက်ဆိုတော့သူကအများကြီးတယ် ဝိရိတိကဝုဒ္ဓသိရတာလည်းသက်တာ။129ပါးလည်းပြည့်စုံရှိသေးတာပဲ။ဒီတော့တလောက်သာသနာ့ဘောင်ရောက်တာမှာသိရတယ်ဆိုတော့တော်တော်မလိုတဲ့ကိစ္စပဲ။တကယ်လို့จิตသားတဲ့သိရတရားတွေဆိုတာများနေလို့ရှိရင်တခုတည်းကိုယ်သာဒီဆောက်ရှောက်ဖို့စွန့်နေကြလားจิตသားတဲ့။ ကြံတဲ့အရာတွေကိုတော့ဆောက်ရှောက်ဖို့ကိစ္စမရှိတော့ဘူးတဲ့အဲ့ဒါကြီးစားလိုက်တော့တဲ့ဒီလိုမျိုးဆောက်ပြမကြလိုက်ပါနဲ့အများကြီးဆောင်ရရလို့ဝန်လေးနေတဲ့ပုဂ္ဂိုလ်ဟာတခုတည်းပဲထိုင်ရတော့လဲဆိုတော့ပေါ့ပေါ့ပါပါဖြစ်သွားတာပေါ့ဒါနိတိရဲ့တရားနဲ့ပြုလုပ်တဲ့သဘောပါပဲဆိုတော့ဒီဆောက်ရှောက်ပဲတခုတည်းဆိုတာဘာပါလဲဖြစ်ရလို့ ယဟန်ငယ်ကမီးလျှောက်တဲ့အခါမှာမြတ်စွာဘုရားကတဝကိတ္တမေဝရကိတ္တစကိစီစီဒီရဲ့စိတ်ကလေးကိုဒါဆောက်ရှောက်ဖို့အဲဆောက်ဆိုင်နေဖို့ပါပဲစိတ်ကလေးတစ်ခုပဲထိမ့်လေးဆောက်ရှောက်ဖို့ပါပဲရမလားတဲ့စကိစ္စမိပါများကြီးလေးရပါတယ်ဆရာလေးသူအတက်ပြောတယ် ဆက်ဆံရဆရာဆောက်တယ်ဒီလိုဆိုလို့ရှိရင်အတ္တနတိတ္တလေးပါရခါရှိစက်ကဒုက္ခမုခိတုံမြတ်စွာဘုရားဒီလိုဆိုလို့ရှိရင်မိမိရဲ့စိတ်ကိုယ်သာဆောက်ရှောက်ပြီးတော့တဲ့တင်းအလိုရှိတဲ့ရှင်ရပါလုံရောက်ဖို့ရဆောက်နေပါပါပဲလို့အဲဒီလိုမရှိပြီးတော့ ကာထာလေးတစ်ပုဒ်နဲ့ဆုံးပါပါတယ်စိတ်ဆောက်ချက်တယ်ဆိုတာဖြစ်တိုင်းမှရှိတတိယဆောက်မှုအစဉ်ထားကြတော့တခုကြီးသောအဆောက်အအုံရှိသူဖြစ်ရမယ်ဆိုတာကိုဒီကရေကောဟောတိဆိုတာတခုကြီးသောအဆောက်အအုံရှိသူဖြစ်ရတယ်တခုကြီးသောဆောက်အအုံရှိသူဆိုတာဘယ်လိုပါတော့လို့ဆိုတော့သတ္တရတိနာခြေတ္တသာသမဏဂတောဟောတိ တတိဟူသောအဆောက်အအုံရှိသောစိတ်ဖြင့်စိတ်ဖြင့်ပြည့်စုံရှိရတယ်။ဒါလည်းပဲသာသနာပါပဲ။သဘောကတော့ကိုယ်ရဲ့စိတ်ဆိုင်ခြေချပေါ်တဲ့အာရုံခြေခါစိတ်စားကြိုင်မှာစွစွမြဲမြဲရှိမှသတိထားတာပါပဲ။ခြေချပေါ်လာတဲ့အာရုံနဲ့ရရှိမှတ်တဲ့စိတ်နဲ့ဒုတိယဘုဟိဘာဝသဘော ရှုပွေးအာယုံနဲ့မြင်ရှင်းရှာထိတ်တိတ်ပါလေဒါပြရတာဟိုဖြတ်ကလေးပေါ်လာတယ်လည်းဒီရှုရတရှိရှိတည်တဲ့တည်းရဲ့မြင်ရှင်းရှာထိတ်တိတ်ဒါပြအောင်လုပ်ပါလေအဲ့ဒါထိတ်တိတ်ရှုနိုင်ရင်အတွက်ယုံယုံကြည်ကြည်နဲ့ဆန္ဒပြင်းကြပြီးတော့အားဆက်ရပါတယ်ကိုယ်တိုင်းအာယုံနဲ့ရှိတဲ့စိတ်နဲ့ထိတ်တိတ်ရှိဖို့ရအားဆက်ရတယ် အပူရင်းရှိရတယ်နုံနုံကြကြလည်းရှိရတယ်တက်တက်ကြွကြွဖြတ်ဖြတ်လည်းရှိရတယ်အဲ့ဒါလည်းအရေးကြီးပါတော့တဲအောင်လည်းပဲသံတဘောအနေနဲ့ယူဝေကြည့်ရပါတယ်ချိန်ကြည့်ရပါတယ်ကောအဲ့ဒီအကူအညီတွေရပါမှတတိကလည်းပဲစိတ်ကိုအရှင်ဆောက်ရှောက်နိုင်တယ်အဲ့ဒီအကူအညီတွေရလို့ပေါ်တိုင်းအာယုကို မှတ်နိုင်ပြီဆိုလို့ရှိရင်ခဏအဲအရခပฏิပဋ္ဌာနာဆိုတာပေါ့လေစိတ်ကိုကိလေသာမှကာကွယ်ပြီးတော့ဆောက်ရှောက်ပြီးတော့ရှိပါတယ်။အောင်လည်းမစိတ်လည်းထိတ်တိုက်ရှိသည်ထိတ်တိုက်ရှိနိုင်ရေးအတွက်ခုနတတ္တကောင်းကောင်းဆန္ဒကောင်းကောင်းလိုဘဝရှိပြီးတော့ချိန်အားနဲ့တွန်းအားတဲ့ပါနေလို့ရှိရင် ဆွဲပြစွာရှိနေတော့တာပါပဲအဲဒီဆွဲပြစွာရှိနေတဲ့တတိကစိတ်ရှင်ဉာဏ်ရောက်မှုမူရအောင်ကာဝယ်ထားတာပဲပေါ်တဲ့ပေါ်တဲ့မှာတတိတိစက်ကစက်ကရှိနေတာပဲဒီမှာဒါစိတ်ကိုဆောက်ရှုပ်တဲ့သဘောပါပဲဒီဘုရားမြတ်စွာကဒီကာခာလေးနဲ့ပေါ့လေစိတ်ရဲ့သဘာဝကိုအရင်ပေါ်ပြပြီးတော့ ဖွင့်ဆောင်ဆိုင်တယ်ဆိုတဲ့အကြောင်းစိတ်ကိုဖွင့်ဆောင်ဆိုင်တယ်ဆိုလို့ရှိရင်ထိုက်တဲ့အတိုင်းဖွင့်ဆောင်လို့ရှိရင်လုံလုံခြုံခြုံရှိပြီးတော့အဲ့ဒီရဲ့နောက်ဆက်မှာအကျိုးရပေါ်လေးတွေလည်းပဲရှင်းချုပ်ဖော်ပြထားပါတယ်။ဖော်ပြထားတဲ့ကာထာကတော့သုတ္တသစ္စာသုနိဟုနယထာကမနိပါတိနံ စိတ်တံရခိဖမိတာဝီစိတ်တံဂုတ်တံသုခဝဟံသမီးမျိုးရှိတဲ့စေကိုရရှိတဲ့ပုဂ္ဂိုလ်ဟာစိတ်ကိုကိလေသာအဆောင်ရှိကနေပြီးတော့အကာအကွယ်ပြုရမယ်ဟန်တားရမယ်ကျေဆိုပါတယ်အဲ့ဒီစိတ်ရဲ့တဘာဝကဘယ်လိုရှိသလဲစိတ်ရဲ့အလေးအစားကဘယ်လိုရှိသလဲဆိုတော့ မြတ်စွာဘုရားစိတ်ရဲ့သဘာဝကိုဖော်ပြထားပါတယ်သုတ္တတ္တနဲ့ညီနိုင်ခဲ့တယ်ရုပ်ကတော့အကောင်ထည်လက်ကြီးနဲ့ပေါ်တယ်တွေ့လို့ရတယ်အယောင်ရင်းနဲ့သိနေတာပဲဒီမဲတယ်ညီတယ်ဆူတယ်ဝါတယ်စသည်တိုင်းပဲသင်ရှားနေတာစိတ်ကအယောင်ရှင်းလိုက်ရှိတယ်ရုပ်တို့အထည်ကိုလည်းမရှိဘူးဒီတော့အမှန်တမ်းမြင်နိုင်ရတာပေါ့ သို့တော့သိရတဲ့သဘောလေးဟာတော့ဒါစိတ်ပါပဲဆိုရင်တော့ဒါတော့ဆိုပါတယ်သဘောမြင်နိုင်ကြတော့သူနိကုဏစိတ်ကိုသိဖို့ရတယ်ဟွန်းသိဖို့ရတယ်ဒီတော့သူတဘာဝလို့ဆိုခေါ်ပြောရတ္ထကမ္မနိပါတိနာလေသူသွားလို့ရအလိုရှိရသူသွားတော့ပြီရတဲ့ရတဲ့ကလားဆလားမတွေ့ဘူးသိကလားမသိဘူးလားဆလားမတွေ့ဘူး မိမိရဲ့ပညာကုံလည်းမငယ်ဘူးအရွယ်ကုံလည်းမငယ်ဘူးကုံသိခါလည်းဘာမှမငယ်ဘူးဒါစိတ်ဟာဒီတိုင်းပဲအဲ့ဒီလိုရောက်ချင်ရောက်သွားကြရလဲသွားကြကြရလဲဆက်တတ်တဲ့အလေးရှိတယ်အဲ့ဒီလိုသဘောရှိတဲ့စိတ်ကိုကိုပြုပြင်ပဲနဲ့ဒီတိုင်းဖြစ်ထားလို့ရှိရင်ကိုယ်ဆိုးပါပေါ့အဲ့လိုရှိရင်ရှိတဲ့စိတ်ကို ဆောက်ရှောက်ရမယ်တဲ့ဆောက်ရှောက်ဘယ်ပုဂ္ဂိုလ်ဆောက်ရှောက်နေလဲဆိုတော့ပညာရှိတဲ့ပုဂ္ဂိုလ်ကဆောက်ရှောက်နေတယ်မပြုတ်ပြင်းပင်ကိုယ်စိတ်ညီငွေခံပြီးတဲ့စိတ်ဟာအလိုလိုတော့ရည်ရှိလာမှာမဟုတ်ဘူးဆိုတော့နားမလည်ပုဂ္ဂိုလ်စိတ်ကြောင်းလည်းပဲကောင်းဆိုမလိလာတဲ့ပုဂ္ဂိုလ်စိတ်ကိုထိန်းချုပ်တဲ့နည်းမလိလာတဲ့ပုဂ္ဂိုလ် လေ့လာကိုယ်ကလည်းစိတ်ကိုတိတိကျကျထိန်းချုပ်တဲ့လူမသိတဲ့ပုဂ္ဂိုလ်သိပေမဲ့လို့တိတိကျကျစိတ်ကိုဆုံးမတဲ့အနေနဲ့ပေါ့လေမထိန်းချုပ်တဲ့ပုဂ္ဂိုလ်ကိုအန္တဘာလဒုဝေရလို့ခေါ်ပါတယ်မိုက်ကန်းအသိဉာဏ်ရှင်းမဲ့သူလို့ဆိုပါတယ်အဲ့ဒီသဘောရှိတဲ့ပုဂ္ဂိုလ်ကမိမိရဲ့စိတ်ကိုထိမ့်သိမ်းဆောက်ရှောက်နိုင်စွမ်းမရှိပါဘူး ဆောက်ရှောက်နေသူမဟုတ်ပါဘူးစိတ်တော်တိသောဟုတ်တော်ကအနိယပြဿနာပပုဏ္ဏကိစ္စပါစိတ်အလိုလိုက်ပြီးတော့ပါလေစိတ်ကိုလွတ်လပ်ခွင့်ပေးစားတော့စိတ်အလိုလိုက်ပြီးတော့ပြည့်စရာပြည့်တာပဲပြောစရာပြောတာပဲစိတ်ကိုယ်ရစိတ်ကူတာပဲလွတ်လပ်ခွင့်ပေးစားတာပါစိတ်လုံးလိုက်ရင်ဆိုလို့ရှိရင်အကျိုးပဲဖြစ်ရှိတော့တာပဲဟုတ် ဘာမှမပြုလို့ဒီတရားလုံးဝစိတ်ကိုသွတ်ထားရဆိုရင်ရှိနေတာဖြစ်ပြအာရုံလေးရောပြီးတော့ຢာကားတွေဖြစ်ဒေါသတွေဖြစ်ပေါ်တယ်ဒုဝိဟုတွေဖြစ်မာမနာတွေဖြစ်မနာလိုဟုလိုတွေဖြစ်ဆိုတော့အစိုးတည်တွေလည်းပေါင်းပြီးတော့တပါအကျိုးပဲဖြစ်ရှိတဲ့အနေထားရောက်တော့တာပဲအဲဒီလိုမဟုတ်ဘဲနဲ့ပညာရှိတဲ့ပုဂ္ဂိုလ်သာစိတ်ကိုထိ ंछ ုံနိုင်စွာရှိတယ်အဲဆိုပါလေ ဒါကြောင့်မလို့သင်ဟာစိတ်တစ်ခုလုံခြုံအောင်ထိမ့်ပါလေလို့ရသော်ဘုရားကကမ္မထံပြပါတယ်စိတ်တစ်ခုလုံအောင်ထိမ့်နိုင်ရရှိရင်သင်လုံရှိတဲ့ဆင်းရဲမှာလုံရောက်လုံရောက်ဖို့သိကြတယ်လို့ဒီလိုဆိုလိုပါတယ်အဲဒါကိုသူနာဂာနဲ့လုံကြည်တဲ့စိတ်ကိုထိမ့်ဖို့ရတဲ့ဆန္ဒပြကြတယ်အတ္တတရားရှိတာလေဟော အပူတကျင်းလုံးချတက်ချွတ်ဆက်လောင်လေးဖြစ်လာတယ်သတိကြီးထားရပါတယ်သတိထားတဲ့သမာဓိကြီးရှိပြီးသိဉာဏ်လေးရှင်းရရှင်းရဖြစ်လာတယ်အဲ့ဒီစိတ်တွေကိုတော့နောက်နေ့ကျမှလောကကြီးနဲ့တွဲပြီးတော့ပြောပါပါမယ်ဒီနေ့တော့တဏှာကြီးတော့ဒါပဲသိကြပါဦး